ဟေဘေဩရစာခန်းကြီး9အငယ်1မှ30မင်းကြီးများကိုလောက်ကြံရမှပြန်လာသောအာဗြဟံကိုခီးဥကြိုပြု၍ကောင်းချီးပေးပြီးလျှင်အာဗြဟံလှူသောလက်ရဥစ္စာရှိသမျှကိုဆယ်ဖို့တဖို့ခံယူသောထိုရှာလေးမင်းကြီးဒီဟုသောအမြင့်ဆုံးသောဘုရားသခင်၏ယေပရောဟိတ်မေလခိစေတက်သည်နာမယင်းအနှင့်အဖျင်တရားမင်းထိုမှတပါငြိမ်သက်ခြင်းမင်းဟု ဆိုလိုသောရှာလိမင်းဖြစ်လျက်အဖမရှိ အမိမရှိရှေးမျိုးစဉ်မရှိအသက်အပိုင်းခြားမရှိဘဲဘုရားသခင်ဤသားတော်နှင့်တူ၍ယေဘရဟိအရာ၌အစဉ်အမြဲတည်အမျိုးဤအဖအာဗြဟံသည်လက်ရဥစ္စာများကိုဆယ်ဖို့တဖို့လှူ၍အလူခံသောထိုမင်းသည်အဘယ်မျှလောက်ကြီးမြတ်သည်ကိုဆင်ခြင်ကြလောယေဘရဟိအရာကို ခံသော လေဝိသားတို့သည်အာဗြဟံအမျိုးဖြစ်သောသူတည်းဟူသောမိမိတို့ညီအစ်ကိုများလက်မှပညတ်တရားအတိုင်းဆယ်ဘို့တဘို့ကို ခံရသောအခွင့်ရှိကြ၏။သူတို့အမျိုးမဟုတ်သော ထိုမင်းမူကား၊အာဗြဟံ၏လက်မှဆယ်ဘို့တဘို့ကိုခံလေ၏။ဂတိတော်တို့ကိုခံရသောသူကိုလည်း ကောင်းကြီးပေးလေ၏။ကြီးသောသူသည်ငယ်သောသူကို ကောင်းကြီးပေးတတ်သည်ကိုငင်းခုန်ပွေမရှိ။ထိုမှတပါတေတတ်သောသူတို့သည်ယခုအခါဆေဘုတ်တဖို့ကိုခံလေရှိ၏။ထိုအခါမူကားအသက်ရှင်သည်ဟုတက်တည်ခံခြင်းကိုရသောသူသည်ဆေဘုတ်တဖို့ကိုခံရ၏။ထိုမှတပါဆေဘုတ်တဖို့ကိုခံတတ်သောလေဝိသည်အာဗြဟံအားဖြင့်ဆေဘုတ်တဖို့ကိုပေးပြီဟု ဆိုเสียအခွင့်ရှိ၏အကြောင်းမူကားမေလခိစေတက်သည်အာဗြဟံကိုတွေ့သောအခါလေဝိသည်မိမိအဖ၏ကို၌ရှိသည်အငယ်7မှ19တဏီကလေဝိမှဆင်းသက်သောယေပရောဟိအမျိုးနှင့်ဆက်ဆိုင်လျက်လူများတို့သည်ပညာတရားတို့ကို ခံကြသောကြောင့်ထိုအမျိုးအဖျင်စုံလင်ခြင်းတို့ ရောက်နိုင်သည်မှန်လျင်အခြားသောယေပရောဟိတ်သည် အာရုန်နည်းတူမခေါ်ဝေါ်ဘဲ၊မေလခိဇေဒက်နည်းတူပေါ်ထွန်းစရာအကြောင်းအဘယ်သို့ရှိသေးသနည်း။ယဇ်ပုရောဟိတ်အမျိုးသည်ပြောင်းလဲလျှင်၊ပညတ်တရားသည်မပြောင်းလဲဘဲမနေနိုင်ရာ။ထိုဗျာဒိတ်တော်ကို ခံရသောသူသည်ယဇ်ပလ္လင်ဝတ်ကိုတယောက်မျှမပြုရသောအမျိုးနှင့်စပ်ဆိုင်ပေ၏။အကြောင်းမူကား၊ငါတို့သခင်သည်ယုဒအမျိုးထဲ၌ပေါ်ထွန်းသည်ဟု ထင်ရှားလျက်ရှိ၏။ထိုအမျိုးသည်ယဇ်ပုရောဟိတ်အရာနှင့် စတ်ဆိုင်သည်ဟု မောရှိသည်တခွန်းကိုမျှမပြော ထိုမှတပါမေလခိစေတဲ့ဤသူအခြားသောယေပရောဟိတ်သည်ပေါ်ထွန်းသည်မှန်လျင်ယေပရောဟိတ်အမျိုးပြောင်းလဲပြီဟုသာ၍ထင်ရှား၏ထိုယေပရောဟိတ်သည်ကိုခန္ဓာနှင့်စတ်ဆိုင်သောတရားအတိုင်းခံထားလျက်ရှိသည်မဟုတ်ထာဝရအသက်၏တကူအာနုဘောအတိုင်းခံထားလျက် ရှိတည်းအကြောင်းမူကားတင်သည်မေလခိစေတဲ့ဤသူသာဝရယေပရောဟိတ်ဖြစ်သည်ဟုတက်တည်ခံတော်မူတည်းအငယ်၁၈မှ25ပညာတရားသည်အဘယ်သူကိုမျှစုံလင်ခြင်းသို့ မပို့နိုင်သည်ဖြစ်၍ရှေးပညာတရားဟောင်းသည်အာမရှိ အကျိုးကိုမပေးနိုင်သောကြောင့်ပယ်ရှင်းခြင်းသို့ ရောက်ရ၏သို့တော်လည်းသာ၍မြတ်သောမျောလင့်ခြင်းအခွင့်သည် နေရာကြ၏ ထိုမျော်လင့်ခြင်းအားဖြင့်ငါတို့သည်ဘုရားသခင်ထံတော်သို့တိုးဝင်ချင်းကပ်ရကြ၏ထိုသူတို့သည်အကျဉ်တော်မရှိဘဲယေဘရဟိအရာကိုရကြ၏ယေရှုမူကားအကျဉ်တော်မရှိဘဲယေဘရဟိအရာကိုမရသာဝရဘုရားကတင်သည်မေလခိစေတဲ့ဤသူသာဝရယေဘရဟိဖြစ်သည်ဟုကျိန်ဆို၍နောက်တဖန်စိတ်ပြောင်းလဲခြင်းရှိတော်မမူ ဒီနှင့်အညီယေရှုသည်အကျဉ်တော်ကိုခံ၍ယေပရဟိအရာကိုရသည့်အတိုင်းတာ၍မြတ်သောဗြိညင်တရား၏အာမခံဖြစ်၏ထိုသူတို့သည်လည်းတေရသောကြောင့်အစင်မတီနိုင်သည်ဖြစ်၍အများရှိရကြ၏ယေရှုမူကားနေဆထာဝရတည်သောကြောင့်မပြောင်းမလဲသောယေပရဟိအရာ၌ခံထားလျက်ရှိ၏ထိုကြောင့်အကျဉ်သူတို့သည်ယေရှုအားဖြင့်ဘုရားသခင်ထံတော်သို့ ချဉ်ကပ်ကြ၏ထိုသူတို့၏အမှုကိုကိုယ်တော်သည်စောင့်လျက်ကာလအစဉ်အသက်ရှင်သောကြောင့်သူတို့ကိုအစဉ်ကယ်တင်ခြင်းငှာတတ်နိုင်တော်မူ၏အငယ်26မှ28ထိုတို့ယေဘုဟိမင်းသည်တန်ရှင်းစင်ကြယ်၍အညစ်အကြေးနှင့်ကင်းလွတ်လျက်အပြစ်ရှိသောသူတို့နှင့်မဆက်ဆံကောင်းကင်သားအပေါင်းတို့ထက်မြင့်မြတ်သောသူဖြစ်၍ငါတို့နှင့်တော်တင်တော်မူ၏ အခြားသောယဇ်ပုရောဟိတ်မင်းတို့သည်ကိုယ်အပြစ်ကြောင့်၎င်း၊လူများအပြစ်ကြောင့်၎င်း၊နေ့တိုင်းယဇ်ပူဇော်ရသကဲ့သို့၊ထိုသခင်သည်ယဇ်ပူဇော်စရာအကြောင်းမရှိ။အဘယ်ကြောင့်နည်းဟူမူကား၊မိမိကိုယ်ကိုတခါတည်းယဇ်ပူဇော်၍ထိုအမှုကိုပြီးစေတော်မူပြီ။ပညတ်တရားသည်အပြစ်ရှိသော သူတို့ကိုယဇ်ပုရောဟိတ်အရာ၌ခန့်ထား၏။ပညတ်တရားနောက်၌ကျိန်ဆိုတော်မူသော ဗျာဒိတ်တော်မူကား၊အစဉ်အမြဲစုံလင်ခြင်းသို့ရောက်သောသားတော်ကိုခန့်ထားသတည်း